အခန်းကြီး20အငယ်1မှ3အခါလေ၍ရှင်မြင်းတို့သည်စစ်တိုက်ချိန်ရောက်သောအခါယောဘသည်ဘူချီအလုံးရင်းနှင့်ခြီသွားသဖြင့်အာမုန်ပြည်ကို တိုက်ဖြစ်၍ရဗံမြို့ကိုဝိုင်းထား၏ဒါဝိဒ်သည် ကိုယ်တိုင်ယေရုရှလင်မြို့၌နေလေ၏ယောဘသည်ရဗံမြို့ကို တိုက်ဖြစ်ပြီးမှဒါဝိဒ်သည်မင်းကြီး၏တရဖူကိုချွတ်ယူ၍ခေါင်းတော်ပေါ်မှ တင်ကြ၏တရဖူအချိန်ကား ကြောက်မြတ်ကိုမဆိုဘဲရွှေအခွက်တစ်ဆယ်ရှိသည်မြို့၌လူယူသောဥစ္စာအများကိုလည်းထုတ်လေ၏မြို့သားတို့ကိုလည်းထုတ်၍လွှတ်တိုက်မှုတန်ထွန်းတန်ပစိနှင့်လုံမှုကိုလှုပ်စေ၏ထိုတို့ဒါဝိဒ်သည်အာမုံမြို့သူရွာသားအပေါင်းတို့၌ပြုပြီးမှလူအပေါင်းတို့နှင့်အတူယေရုရှလင်မြို့သို့ပြန်လေ၏အငယ်၄မှ၈ နောက်တဖန်ဂေဇာမြို့မှဖိလိတိလူတို့နှင့်စစ်တိုက်ကြစဉ်ဟုရှတိလူတိဘိခဲသည်ရေဖိန်အမျိုးတာဖတ်ကိုတတ်၍ဖိလိတိလူတို့ကို အောင်မြင်လေ၏နောက်တဖန်ဖိလိတိလူတို့ကိုစစ်တိုက်ကြစဉ်ယာဣယတာအေလဟနန်သည်ယကန်လက်လိတ်နှင့်အမျှကြီးသောလှံရိုးကိုတုံးဆွဲသောဂိတ်တိအမျိုးဂေါလိယ၏ညီလာခမိကိုတတ်လေ၏ နောက်တဖန်ဂါသမြို့မှစစ်တိုက်ကြစဉ်အရက်မြင့်၍လက်တစ်ဖက်၌လက်၆ချောင်းစီခြေတစ်ဖက်၌ခြေ၆ချောင်းစီပေါင်း24ချောင်းရှိသော ရေဖိန်အမျိုးသားတယောက်သည်ဣဒရေလအမျိုးကို ကျိမ့်ပသောအခါဒါဝိအကိုရှိမာဤသားယောနသန်သည်ထိုသူကိုတတ်လေ၏ဤသူတို့သည်ဂါသမြို့၌နေသော ရေဖိန်လူကြီးသားဖြစ်၍ ဒါဝိဒ်နှင့်သူ၏ကျွန်တို့လက်ဖြင့်သေကြ၏။